အခန်းကြီး58အငယ်1မှ9အိုလူသားတို့အကယ်စင်စစ်တင်တို့သည်စကားဖြောင့်ကြသလိုတရားသဖြင့်စီရင်ကြသလိုအကယ်စင်စစ်တင်တို့သည်မတရားသောအကြံကိုကြံစီ၍မြေကြီးပေါ်မှကိုလက်နှင့်ပြုသောညှင်းဆဲခြင်းကို ချိန်တက်ကြ၏မတရားသောသူတို့သည်အမိဝမ်းထဲမှဆ၍ရိုင်းသော သဘောရှိကြ၏ ငွေကလေးကလမ်းလွဲ၍မှုသာစကားကိုပြောတတ်ကြ၏သူတို့အစိတ်သည်မွေအစိတ်နှင့်တူ၏နားပင်သောမွေဆိုးသည်မိမိနားကိုပိတ်၍လိမ္မာသောအလံမဲမွဲ့ဆိုသောမန္တရားစကားကိုနားမထောင်ဘဲနေတကဲ့သို့ဖြစ်ကြ၏ခန်းငယ်6မှ7အိုဖျားသခင်သူတို့ပါဇက်ထဲမှတွားများကိုချိုးတော်မူပါ ။အိုထာဝရဘုရား၊ခြင်္သေ့တို့၏အံသွားများကိုချိုးတော်မူပါ။ထိုသူတို့သည်စီးသောရေကဲ့သို့ကွယ်ပျောက်ကြပါစေသော။လေးကိုတင်သောအခါမြှားတို့သည်ကျိုးသကဲ့သို့ဖြစ်ကြပါစေသော။ခရုသည်သွားစဉ်တွင်ရွေ့လျော့သကဲ့သို့၎င်း၊ပျက်သောကိုယ်ဝန်သည်နေရောင်ခြည်ကိုမမြင်ရသကဲ့သို့၎င်းဖြစ်ကြပါစေသော။ဆူးပင်နှင့်မွှေးသော မီးပူမှန်းကိုအိုးတို့သည်မသိမီအသက်ရှင်သောစူးပင်နှင့်မီးလောင်လျက်ရှိသောစူးပင်တို့ကို လေပွေတိုက်သွမ်းပါစေသော ဖြောင့်မတ်သောသူသည် ထိုတို့သောဒံပေးခြင်းကိုမြင်၍ဝမ်းမြောက်ပါလိမ့်မည်မတရားသောသူတို့၏အသွေး၌မိမိခြေတို့ကိုဆေးပါလိမ့်မည် သူတစ်ပါးကလည်းဖြောင့်မတ်သောသူသည် အကျိုးကိုဧကံအမှန်ခံရ၏။မြေကြီးပေါ်မှာတရားစီရင်သောဘုရားသခင်သည်ဧကံအမှန်ရှိတော်မူသည်ဟုဝန်ခံကြပါလိမ့်မည်။